ခန်းကြီး29အငယ်1မှ9ထိုနောက်ဣဇက်သည်အို၍မျက်စိမှုန်သည်ဖြင့်မမြင်နိုင်သောအခါတာကြီးအေသောကိုငါသားဟုခေါ်လျင် အကျွန်ုပ်ရှိပါ၏ဟုထူးလေ၏အဖကလည်းယခုငါအိုလှပြီအဘယ်သောအခါတရားမိကိုငါမသိမသေးမီငါဝိညာဉ်သည်တင့်ကိုကောင်းချီးပေးမိအကြောင်းတင်းဤလက်နှင့်ဒီဟုသော လေးနှင့်မြားတောင့်ကိုဆောင်ယူလျက်တောသို့သွား၍ငါစားစရာဘို့အမဲကောင်ကိုရအောင်ရှာပြီးလျှင်၊ငါမြိန်ရှက်တတ်သော အမဲဟင်းလျာကို ချက်၍ငါ့ထံသို့ ယူခဲ့ပါလော့ဟု ပြောဆို၏။ထိုသို့ဣဇာက်သည်သားဧသောအားပြောဆိုသောစကားကို ရေဗက္ကကြားသည်ဖြစ်၍၊ဧသောသည်အမဲသားကိုရအောင်တောသို့အရှာသွားစဉ်တွင်၊ရေဗက္ကသည်သားယာကုပ်ကိုခေါ်၍ သင်၏အဘကငါမသေးမီသာရဖျားဤရှေ့တော်မှာတင့်ကိုငါကောင်းချီးပေးမည်အကြောင်းငါစားเสียဖို့ အမဲသားကို ယူခဲ့၍အမဲဟင်းလျာကို ချက်ပါဟုတင်းအကိုအေးတော်အားပြောသည်ကိုငါကြားပြီအငယ်ရှမ၁၉တို့ဖြစ်၍ငါသားငါမှားထားသမျှသောစကားကို နားထောင်ပါလော့ယခုစိတ်ဆုရှိရာသို့တွား၍ ကောင်းသောစိတ်တငယ်နှစ်ကောင်ကိုငါထံသို့ယူခဲ့ပါလော့။တင်းဤအဖမြေရှက်တတ်သောအမဲဟင်းလျာကိုငါချက်မိ။တင်းဤအဖမသေးမီတင့်ကိုကောင်းချီးပေးမိအကြောင်းထိုအစာကို အဖစားစေခြင်းကတင်းသည်အဖထံသို့ ပို့ဆောင်ရမည်ဟုဆိုလေ၏ယာကုပ်ကလည်းကျွန်ုပ်ကိုအေးတော်ကအမွှေးရှိတော်သူကျွန်ုပ်ကချောမွတ်တော်သူဖြစ်၏ ကျွန်ုပ်အဖသည်ကျွန်ုပ်ကိုစမ်းသပ်ကောင်းစမ်းသပ်လိမ့်မည်သို့ဖြစ်လျင်ကျွန်ုပ်ကိုလှည့်စားသောသူဟု၍ထင်သဖြင့်ကျွန်ုပ်သည် မင်္ဂလာကိုမရဘဲကျင့်ချင်းအမင်္ဂလာကိုသာ ခံရလိမ့်မည်ဟု အမိကိုဆိုလေ၏အမိရေဘက်ခကလည်းငါသားတင်ခံရသောကျင့်ချင်းအမင်္ဂလာသည်ငါ၌တင့်ရောက်ပါစေငါစကားကိုနားထောင်၍စိတ်တငယ်တို့ကိုသာယူခဲ့ပါဟု ဆိုသည့်အတိုင်း သူသည်တွား၍စိတ်တငယ်တို့ကို အမိထံသို့ ယူခဲ့သဖြင့်အမိသည်လည်းအဖမြိန်ရှက်တတ်သောအမဲဟင်းလျာကို ချက်လေ၏ထိုအခါရေဘက်ကာသည်အိမ်တွင်မိမိလက်၌ရှိသောတားချီအေတော်၏အဝတ်ကောင်းမွန်သောအဝတ်ကိုယူ၍တားငယ်ယာကုပ်ကိုဝတ်စေလျက် စိတ်တငယ်ဤတရေကိုလည်းယူ၍သူ၏လက်၌၎င်းလေပင်ချောသောဘဲ၌၎င်းဆင်ရင်ပြီးလျှင် မိမိချက်သောအမဲဟင်းနှင့်မုန့်ကိုသားယာကုပ်လက်၌အပ်ပေ၏။18ယာကုပ်လည်းအဘထံသို့သွား၍အဘဟုခေါ်လေ၏။အဘကလည်း၊ငါရှိ၏ငါ့သား။သင်သည်အဘယ်သူနည်းဟုမေး၏။ယာကုပ်ကလည်း၊အကျွန်ုပ်ကားသားကြီးဧသောဖြစ်ပါ၏။အဘမှာထားသည်အတိုင်းပြုပါပြီ။ထ၍ထိုင်ပါ အဖ၏ဝိညာဉ်သည်အကျွန်ုပ်ကို ကောင်းကြီးပေးမည်အကြောင်း၊အကျွန်ုပ်၏အမဲသားကို စားပါလော့ဟု ဆိုလေ၏။အဘဣဇာက်ကလည်း၊ငါ့သား၊ဤမျှလောက်လျင်မြန်စွာ တွေ့ရသောအကြောင်းကားအဘယ်သို့နည်းဟုသားအားမေးလျှင်၊အဘ၏ဘုရားသခင်ထာဝရဘုရားသည်အကျွန်ုပ်ရှိရာသို့ဆောင်ခဲ့တော်မူသောကြောင့်၊လျင်မြန်စွာ တွေ့ရပါသည်ဟု ပြန်ဆိုလေ၏။ဣဇာက်ကလည်း၊ငါ့သား၊သင်သည် ငါသားဧသောမှန်ဒီမမှန်ဒီကိုတိလို၍တင့်ကိုငါစမ်းသက်စေခြင်းကငါထံပါသို့ ချင်းကပ်ပါလောဟု ဆိုလျင်ယာကုပ်သည်အဖထံပါသို့ချင်းကပ်၍အဖသည်စမ်းသက်လျက်အတန်ကားယာကုပ်၏အတန်လက်တို့ကဧသော၏လက်ဖြစ်ပေသည်ဟုဆိုလေ၏ထိုတို့သူ၏လက်တို့သည်ဧသော၏လက်ကဲ့သို့အမွေးပါသောကြောင့်ယာကုပ်ဖြစ်မှန်းကိုအဖမရိပ်မိသဖြင့်ကောင်းချီးပေးလေ၏ တို့ရတွင် တဖန်ကားတင်ဒီငါသားဤသောစင်စစ်အမှန်ပင် ဖြစ်တော်ဟုမေးပြန်လျင်မှန်ပါသည်ဟုဆို၏အဖကလည်းငါထံပါသို့တွင်ခဲ့ပါငါဝိညာဉ်သည်တင့်ကိုကောင်းချီးပေးမိအကြောင်းငါသား၏အမဲသားကိုငါစမ်းအံ့ဟုဆိုလျင်ယာကုပ်သည်အဖထံပါသို့တွင်၍အဖစားလေ၏စပြည့်ကိုလည်းပေး၍အဖတောက်လေ၏ထိုနောက်အဖကငါသား ချင်းကပ်၍ငါကိုနမ်းပါလောဟုဆိုလျင်ယာကုပ်သည်ချင်းကပ်၍အဖကိုနမ်းလေ၏အဖဣဇက်ကလည်းသူ့အဝတ်၏အနံ့ကိုခံ၍ကြည်ပါငါသား၏အနံ့သည်သာဝရဖျားကောင်းချီးပေးတော်မူသောလေ၏အမွေအကြိုင်နှင့်တူ၏ထိုကြောင့်ဘုရားသခင်သည်မိုးကောင်းကင်၏နှင်းကို၎င်းမြေကြီး၏စီဥကို၎င်းများစွာသောဆန်စပါးစပြည့်ကို၎င်းတင့်အား ပေးတော်မူစေတည်းသူတစ်ပါးတို့သည်တင်၌ကျွန်ခံ၍အပီပီတို့သည်တင့်ရှိမှဥညွတ်ရကြစေတည်းတင်သည်တင်ဤညီကိုတို့၌အရှင်ဖြစ်၍တင့်အမိဤသားတို့သည်တင့်ရှိမှဥညွတ်ရကြစေတည်းတင့်ကိုကျိန်ဆဲသောသူအပေါင်းတို့သည်ကျိန်ဆဲခြင်းကိုခံရကြစေတည်းတင့်ကိုကောင်းချီးပေးသောသူအပေါင်းတို့သည် ကောင်းချီးကို ခံရကြစေတည်းဟုကောင်းချီး ပေးလေ၏အငယ်30မှ40ယာကုပ်သည်အဖဣဇက်ပေးသော ကောင်းကြီးမင်္ဂလာကို ခံ၍အဖထံမှထွက်သွားသော ခဏချင်းတွင် အကူအေးသောသည် မုတ်ဆိုးပြူရာမှ ရောက်လာ၏သူသည်လည်းအမဲဟင်းလျာကို ချက်၍အဖထံသို့ ဆောင်ခဲ့ပြီးလျှင် အကျွန်ုပ်အဖ၏ဝိညာဉ်သည်အကျွန်ုပ်ကို ကောင်းချီးပေးမည်အကြောင်းတာ၏အမဲသားကိုထား စားပါလောဟုဆိုလေ၏အဖဣဇက်ကလည်းတင်းဒီအဘယ်သူနည်းဟု မေးလျင်အကျွန်ုပ်ကတာကြီးအေတော်ဖြစ်ပါ၏ဟု ဆိုလေတော့အဖဣဇက်သည် အလွန်တုန်လှုပ်၍အဘယ်သူနည်းအမဲသားကိုရ၍ငါထံသို့ဆောင်ခဲ့ပြီးသောသူသည်အဘယ်မှာ ရှိသနည်းသင်မရောက်မီငါသည်အကုန်စင်စားပြီး၍သူကိုကောင်းချီးပေးမိပြီသူသည်ကောင်းကြီးမင်္ဂလာကိုဧကံအမှန် ခံရလိမ့်မည်ဟုဆိုလေ၏အဖဆိုသောစကားကိုအေးသောကြားလျင် အလွန်ပြင်းသောအတန်နှင့်တီးထန်စွာငိုကြွေးလျက်အိုအဖအကျွန်ုပ်ကိုလည်းကောင်းချီးပေးပါလော့ပေးပါလော့ဟု ဆိုလေတော့အဖကတင့်ညီသည် လိမ္မာစွာလာ၍တင်ဤကောင်းချီးမင်္ဂလာကိုယူသွားပြီဟုဆိုလေ၏ ။ဧသောကလည်း၊သူ့ကိုယာကုပ်ဟူသောအမည်ဖြင့်လျောက်ပတ်စွာမှည့်ပါပြီမဟုတ်လော။အကျွန်ုပ်ကိုနှစ်ကြိမ်လှည့်စား၍နိုင်ပါပြီ။သားဦးအရိပ်အရာကိုအရင်ယူသွားပါပြီ။ယခုလည်းတဖန်အကျွန်ုပ်၏ကောင်းကြီးမင်္ဂလာကိုယူသွားပါပြီဟူ၍၎င်း၊အကျွန်ုပ်အဘို့ကောင်းကြီးမင်္ဂလာတပါးကိုမျှမခြွင်းပါသလောဟူ၍၎င်းဆိုလေ၏။ဣဇာက်ကလည်း၊သူ့ကိုသင်၏အရှင်ဖြစ်စေပြီ ညီကိုအပေါင်းတို့ကို သူ၌ကျွန်ခံစေပြီ။ဆန်စပါစပြည့်ရနှင့်သူ့ကိုထောက်မှပြီ။တို့ဖြစ်၍ငါသာတင်၌အဘယ်သို့ပြုနိုင်တော့အနည်းဟုဧသောအားပြန်ပြောလျင်ဧသောကအိုအဖကောင်းကြီးမင်္ဂလာတစုံတစ်ခုမျှမရှိပါသလော။အိုအဖအကျွန်ုပ်ကိုလည်းကောင်းကြီးပေးပါလော့။ပေးပါလော့ဟုအဖအားပြောဆိုလျက်တဖန်အတန်ကိုလွှင့်၍ငိုကြွေးလေ၏ အဖဣဇက်ကလည်းကြည့်ရှုပါတင်း၏နေရာသည် မြေကြီး၏စီဥနှင့်၎င်း အထက်မိုးကောင်းကင်၏နှင်းနှင့်၎င်းပြည့်စုံလိမ့်မည်ဓာဖြင့်အသက်ကို မွေးရလိမ့်မည်ညီ၌ကြုံခံရလိမ့်မည်နောက်တဖန်အစိုးရသောအခါသူတင်သောတပိုးကိုတင်ဤလေပင်မှ ချိုးပယ်လိမ့်မည်ဟု ပြန်၍ဆိုလေ၏အငယ်51မှ56 အဖသည်ယာကုပ်အားပေးသော ကောင်းကြီးမင်္ဂလာကြောင့်ဧသောသည်ယာကုပ်ကိုအညှိုးထား၍ငါအဖကြောင့်ညီးတွားရသောနေ့ရက်ကာလအချိန်နီးပြီထိုအခါငါညီယာကုပ်ကိုငါတတ်မည်ဟုအကြံနှင့် ပြောလေ၏ထိုသို့တာကြီးဧသောပြောသောစကားကို အမိရေဘက်ကကြားလျင်တန်းငယ်ယာကုပ်ကိုခေါ်၍သင်ဤအကိုဧသောသည်တင့်ကိုတတ်သည်ဖြင့် သင့်အမှု၌စိတ်ပြေလိမ့်မည်ထိုကြောင့်ငါသားငါစကားကိုနားထောင်ပါငါမောင်လာဗန်နေယာခါရံမြို့သို့ထ၍ပြေးသွားပါလော့တီအကို စိတ်ပြေသည့်တိုင်အောင် သူထံမှခဏရှောင်၍နေပါလော့တီအကိုစိတ်ပြေ၍တင်းဒီသူ၌ပြုသောအမှုကို သူမေ့လျော့သောအခါငါမှားလိုက်၍ထိုအရမှတင့်ကိုဆောင်ခဲ့စေမည် ငါသားနှစ်ယောက်လုံးကိုတနေ့ချင်းတွင်အဘဲကြောင့်ငါရှုံးရမည်နည်းဟုဆိုလေ၏တပန်ရေဘက်ကာသည်ဤဆက်ထံသို့တော်၍ကျွန်မသည်ဟေသအမျိုးသမီးတို့ကြောင့်ကိုအသက်ကိုညင်းဝေးလှ၏ဤပြည်သူတမိကဲ့သို့သောသူဟေသအမျိုးသမီးနှင့်ယာကုပ်အိမ်တော်ဖက်ပြုလျင်ကျွန်မအသက်ရှင်၍အဘယ်ကျေးဇူးရှိပါလိမ့်မည်နည်းဟု ပြောဆိုလေ၏